ခန်းကြီး16အငယ်1မှ9မြေရှင်ထံသို့တိုးတငယ်ကိုပေးလိုက်ကြလော့တေလမြို့မှတောတစ်လျှောက်လုံးဇီးုံတို့သမီးတောင်တို့ပေးလိုက်ကြလော့မိမိအတိုက်ကိုစွန့်ပြစ်၍လေရသောငှက်ခဲ့သို့မောဘသမီးတို့သည် အာနုံမြစ်ကူးရာကမ်းနားမှရှိကြလိမ့်မည်အကြံပေးလော့တရားသဖြင့်စီရင်လော့မွန်းတက်အလင်းထဲ၌ညကဲ့သို့သင်၏အရေးကိုဖြစ်စေလော့နှင်ထုတ်သောသူတို့ကိုဝှက်ထားလော့ ပြေးသောသူတို့ကိုမပြနှင့်မောဘပြည်မှနှင်ထုတ်သောသူတို့သည်တင်နှင့်အတူ နေကြစေလော့ဖြစ်စည်းသောသူ၏လက်မှလွတ်စေခြင်းဟံသူတို့ကိုစောင့်မလော့တင့်ကိုညှင်းဆဲသောသူမရှိဖြစ်စည်းသောသူပြက်လေ၏နှိမ်နှင်းသောသူတို့ကို မြေပေါ်ကပယ်ရှင်းလေပြီရာဇပလင်သည်လည်းဂုဏ၌တည်လိမ့်မည်တစ္ဆာနှင့်ပြည့်စုံ၍ပလင်တော်ပေါ်မှထိုင်တော်မူသောသူသည် ဖြောင့်မတ်စွာစစ်ကြော၍ တရားမှုကိုအလျင်အမြန်ဆုံးဖြတ်တော်မူလျက်ဒါဝိမင်း၏တဲတော်၌တရားစီရင်တော်မူလိမ့်မည်အငယ်6မှ10မောဘ၏မာနကိုငါတို့သည်ကြားသိကြ၏အလွန်ကြီးသောမာနဖြစ်၏ထောင်လွှမ်းစော်ကားခြင်းဒေါသအမျက်ထွက်ခြင်းရှိ၍အချီးနှီးတတ်တဲ့ဝါကြွားသောစကားကိုပြောတတ်၏ထိုကြောင့်မောဘသည်မိမိအတွက်ညီးတွားမြည်တမ်းရလိမ့်မည်ပြည်သားရှိသည်များတို့သည်ညီးတွားမြည်တမ်းကြလိမ့်မည် ကိရဟရက်မြို့ပြက်သည်အတွက်တင်တို့သည်ညီးတွားကြလိမ့်မည်ထိုမြို့သည်ဒဏ်ခတ်ခြင်းကိုအလွန်ခံရ၏ဟေရှဘုံလေပြင်းတို့သည်တွေ့ချောက်ကြ၏စီးပမာစပြည့်နယ်ပင်အညွတ်များကိုလည်းတပန်းမျိုးသားမင်းတို့သည်ချိုးကြပြီထိုအညွတ်တို့သည်အထက်က ရာဇာမြို့တိုင်အောင်ရောက်၍တော၌လေတက်ကြ၏ အလက်တို့သည်ရှည်လာ၍ပင်လေကိုလွန်ကြ၏ထိုကြောင့်ရာဇာမြို့အတွက်မျက်ရည်ကျတဲ့ကဲ့သို့စီးပမာစပြည့်နွယ်ပင်အတွက်ငါသည်မျက်ရည်ကျမည်။အိုဟေရှဘုံမြို့နှင့်အေလာလီမြို့ငါသည်မျက်ရည်ကျလျက်တင့်ကိုရေလုံးမည်အကြောင်းမူကားတင်းဤတတိနှင့်စပန်းနှံတို့သည်စစ်တိုက်တန်နှင့်တွေ့ကြုံကြပြီ။ဝါပြောသောလေပြင်းတဲမှ ဝမ်းမြောက်ရွှင်လန်းခြင်းပြက်လေပြီစပြည့်ဥယျာဉ်၌တည်ခြင်းမဆိုရကြမကြွေးကြော်ရကြစပြည့်တီးနေရခြင်း၌စပြည့်တီးကိုနင်းသောသူ မနင်းရကြွေးကြော်သောအတန်ကိုလည်းငါပြက်စေပြီအငယ်၁၁မှ၁၄ထိုကြောင့်ငါဝမ်းသည်မောဘပြည်အတွက်ငါအူသည်ကိရဟာယက်မြို့အတွက်ဆောင်းကဲ့သို့မြည်ရလိမ့်မည်ထိုအခါမောဘသည်မိမိမြင့်သော အရ၌ မိမိကိုပင်မန်းစေခြင်းပထနာပြုအပ်သောငါမိမိတန်ရှင်းရာဌာနသို့ဝင်ခြင်းရာသည် ထင်ရှားတော်လဲအကြံမမြောက်နိုင်ရာ ထိုသို့သာရဖျားသည် မောဘ၏အကြောင်းစကားကို အထက်ကမိန်တော်မူ၏ယခုတဖန်မိန်တော်မူသည်ကားအခဆန်းသောသူရေတွက်သည့်အတိုင်းသုံးနှင့်လွန်မှမောဘပြည်၏ဘုံတွေသည်မိမိအလုံးရင်းနှင့်တကွရှုံချခြင်းသို့ရောက်ရမည်ကြံကျွင်းသောသူတို့သည်အလွန်နှဲ ခွန်အားကုန်ရကြလိမ့်မည်ဟုမိန့်တော်မူ၏။